ငန်းနဲ့သာသမီဆိုတော့သူဟာအပြေဟုတ်တယ်လားဟုတ်ပါဘူးနော်မဟုတ်ဘူးမဟုတ်ဒါဘုရားလမ်းကြောင်းပေးတာလားပေးတာလားအထုတ်ဖူးပြီလားလို့ပေးတာအမှန်တရားမှာအဲ့ဒီလိုတော့တလားအထုတ်ဖူးပြီလားတလားတော့အထုတ်ဖူးပြီဒါပေမဲ့ဘာမှသိဖို့တော့ဘူးသူကအဲ့ဒါဆက်ဆက်ဆက်ဆက်ကအထုတ်ရအောင်ပါပါအခုတော့မအားမလားသေးလို့မလို့အကြောင်းမျိုးလို့အထုတ်ဖူးပြီလားလားပါကြည့်လို့ဟုတ်လား မှစိတ်ထားမှာမဟုတ်လားဒါမှစိတ်ထားမှာအဲ့ဒါသူတို့ပြောလို့သူတို့ရဟန္တာဖြစ်ပြီးလို့ဖြစ်လို့ကအဲ့ဒါကြတော့အဲဘုရားရှင်ရဲ့ဓမ္မကြီးခက်ကြီးကြီးဒီလိုမျိုးမှာကဘုရားပြောတယ်အဲ့လိုပြောလို့ရှိရင်တော့အဲတော်တော်လည်းဓမ္မကြီးတရားဒိဋ္ဌိကြီးတယ်ဘုရားပြောအဝေးလိုသေးတယ်အဲ့လိုပြောရတယ်ဒါက ဖြစ်ပြီးတော့နောက်တစ်ခုဖြစ်ပြီးတော့နောက်တစ်ခုဖြစ်ပြီးတော့ဒါကဖြစ်တဲ့ဖြစ်တာကိုနောက်တစ်လဲနဲ့ရှိပြီးတွေ့နေရတဲ့ဉာဏ်အခြေအနေဟာဒီပဒနာဉာဏ်ရဲ့တော့မှရှိတယ်။ဒါယောဂဟာတကယ်သိတဲ့သာကနဲ့တကယ်ဟာတရားနဲ့အားထုတ်လို့ရှိရင်အဲ့ဒီစိတ်ကလေးရဲ့အဲ့ဒါကိုတစ်ခုဖြစ်ဖြစ်တစ်ခုဖြစ်တစ်ခုဖြစ်တစ်ခုဖြစ်နဲ့အဲ့ဒါကိုသိတဲ့သာကဖြစ်လာတာ။ဒီလိုကတော့ဉာဏ်ရဲ့ဘက်ကိုတင်နေတာ။ဒီလိုမျိုးကြောက်တယ် ဘယ်လိုလဲကြားတယ်နားမစတယ်ရှိတဲ့အခါမှာတဲ့ကြားတယ်နဲ့ဆိုရှိလိုက်တဲ့အခါကျတော့ကြားတယ်နဲ့စိတ်ကလေးတွေကတော့တခုလေးတခုလေးတက်တက်တက်တက်ကြားသွားတယ်ဆိုတော့ကြားတယ်လို့ရှိတဲ့စိတ်ကလေးတွေကလည်းုတ်ကတော့လာနေပြီးတော့ကိုတောင်းတဲ့ငယ်ကနေပြီးတော့အောက်တဲ့ကိုသွားတဲ့သဘောကြီး ဒီဘက်ကလေးကိုကြားတယ်ဒီဘက်ကကြီးကပေါက်ပေါက်ပေါက်ပေါက်နဲ့ကြားတာလေအဲ့ဒါကိုသိတယ်လို့သိရတော့တယ်။တရားတော့အစတန်းနဲ့ဒီရုပ်နဲ့ရုပ်ညာပေါ့လေ။ဒါလည်းပြောပါမှာကဒီလိုလဲမှတ်ဖို့ဆက်တာသိအောင်အားထုတ်မှရတာလေအဲ့ဒါကိုသိတာလေ။ဒါကစိတ်နံတရားကိုသူကသူ့နိုင်နေမှာလေသူ့ဒုက္ခတာ။သူ့ဒုက္ခတာကိုနိဗ္ဗာန်ယထာယထာသမနိပါတိနာ။ သုတ္တတာညာနဲ့သူ့နိုင်ဉာဏ်နိုင်ရတယ်သူ့မိကုဏအမတန်သိမ့်လို့ရတယ်အဲဒီသိမ့်လို့သူ့ဉာဏ်နိုင်ရတဲ့အတွက်ဒီသက်ရှိဝိသရကယောဂီတော်ကျေးဇူးတော်ဘလောက်ကြောင့်ဒီလိုပေါ်တယ်တမန်လာတမန်ရပဲသူ့ရဲ့သဘောလက္ခဏာသူ့ရဲ့တမန်လက္ခဏာဒီဝိသရတဲ့ဘလောက်ကြီးမကျေးဇူးရပါဘူးရပါတယ်အဝိရိယမှန်ရရောလို့တော့မရဘူး တရားရဲ့ဆုမပြဖို့နဲ့တရားရဲ့ဘာသာနဲ့သိပါတယ်။ဟောင်းတာတိုင်မှာကြည့်ကြည့်ကြတာနဲ့မှတ်တာကြည့်ကြည့်ဒီလိုတရားတွေဟာတကယ်ကအာယုံပေါက်အောင်ဆုတဲ့ဆုလို့ကြည့်မကြမ်းမတော့လာပြီးလာတာလည်းသိနေပြီးတော့အောင်စားတဲ့ဘုရားလည်းတကယ်တကယ်တကယ်တကယ်တကယ်တကယ်တကယ်ဒီဒီပေါင်းလာတာဒီဒီဒီဒီတော့တိတ်တိတ်တိတ်တာကဒီဝါရဲ့ဆက်ကြတဲ့ဘောရဲ့အဲ့ဒါသိလို့ပါတယ်ဟောတက်ပြီးတော့သိတဲ့အခါကျတော့ရတာသိကြည့်တယ်ဒါ ဒီလိုတိုင်းလေးလေးလေးလေးခဏတော့ဘယ်ထားအောင်အဲ့ဒီစိတ်ကိုအဲ့ဒါကဘာမှမဖြစ်တခုတခုတစ်ချက်တစ်ချက်တစ်ချက်ကြည့်တာတော့စိတ်ကကြည့်လို့ရတယ်အဲ့ဒီရတာကမနိုင်တာမကျင်တာတော့ရတာမမဆိုင်လို့မရဘူး။ဒါကြောင့်ပฏิပန္နနာဒိသုပ္ပဒါနာသိစိတ်နဲ့စတဲ့ရဲ့တရားသောစိတ်တဲ့သဘောတွေရောငါအတ္တလာဤတရားတော်ပဲ။နာမရူပပဒ္ဒါနာနိုင်ရုပ်လေ အမေရိကပေါ်မှာကြောင်းပြီးတက်ချက်ပေါ်ကအမေရိကပေါ်ကဟာဘာလဲကြနာနဲ့ရုပ်ပဲနာနဲ့ရုပ်ကိုဒီလိုတက်ချက်တာကဒါဆိုရင်နာမယကုတ္တသိစိတ်ဖြစ်ပြီးတော့ဖြစ်သွားတော့နောက်စိတ်ဓာတ်ဆက်တဲ့ဖြစ်တယ်လားအဲ့တော့သိစိတ်နာမယဟာအကြောင်းနောက်နောက်နာမယဟာအကျိုးနောက်တစ်ခါတရားဖြစ်တဲ့ရုပ်မရှိဘူးလို့ပြောဥပမာသတ္တဝတ္ထုခေါ်တဲ့ မျက်စိအကြည့်ရောမရှိဘူးပဲကျင်မြင်နေကျင်လားမရှိဘူးမျက်စိအကြည့်ဖြစ်တဲ့တက္ကဝတ္ထုလို့ခေါ်တဲ့မျက်စိအကြည့်ရောဖြစ်လို့ရှိလို့ဒါမြင်နေဖြစ်တာဒါကြောင့်မျက်စိအကြည့်ရောသိရမျက်စိအကြည့်ရအကြောင်းမြင်သိတာအကျိုးတခါမြေရာအသင်းအာယုံတွေအသင်းရုပ်မရှိဘဲနဲ့မြင်လို့ဖြစ်လားမရှိဘူးဒါကြောင့်အသင်းရုပ်ကအကြောင်းမြင်သိတာအကျိုး တဲ့ဒီပဲလာမှုရဲ့နေရာသောတာပပါရခေါ်တဲ့မာအစီယုတ်အဲဒီအစီယုတ်မရှိဘူးမရှိဘူးဆိုလို့ရှိရင်ကြားသိဆိုတာမရှိဘူးနာရှိနေပေမဲ့လည်းနာအစီရဲ့မရှိရင်ကြားလို့မရှိဘူးဟုတ်ကလားနာဖြစ်နေတဲ့ပုဂ္ဂိုလ်ကြားရလားဟုတ်ကြောင့်နာအစီရဲ့ပြတ်နေလို့ ဒေတာကဘာသာဖြစ်နေလို့အဲဒီတော့မှအေးကြောင့်မှရှိနေတဲ့သမဏမင်းရတဲ့အမွေးလေးဘယ်တော့တော့ကျမ်းဂန်ကတော့အဲ့ဒီငရဲ့ဘက်မှာစိတ်ခွာသာနိုင်ရှိတဲ့ဘုတ်လေးရှိတယ်အဲ့ဒီမှာနာအကြည့်တတ်ရှိတယ်အဲ့ဒီမှာနင်းရတဲ့သမဏတိဟိုရဲ့အမွေးလေးတွေမှာရှိတဲ့နာအကြည့်တတ်အဲ့ဒီအကြည့်တတ်ပြတ်သွားပြီဆိုလို့ရှိရင်သူဟာမကြတော့နာဘလောက်ရှိနေတယ် မကြတော့ဒါကြောင့်ခဏနာသုဒ္ဓဟာကြားတဲ့နေရာဝတ္ထုရုပ်အဲဒီရဲ့ဒီမှာကြားတဲ့ဖြစ်တဲ့အတွက်နာအကြည့်တဲ့ဆိုတဲ့ဝတ္ထုရုပ်ကအကြောင်းကြားတဲ့ကအကျိုးဒါအပန်းမရှိရရင်တော့ကြားပါမလားမကြားဘူးအပန်းရှိမှလည်းကြားတယ်ဒါကအပန်းဆိုတဲ့အပန်းရုပ်ကအကြောင်းကြားတဲ့ကအကျိုးအပန်းရှိလို့ကြားတယ်အပန်းမရှိရင်မကြားဘူးဒါက နာမရူပပဒဌာနာနာမှုရုပ်ကိုမြင်ရတဲ့အကြောင်းကိုဒီလိုအကြောင်းအတူလဲနာမှုရုပ်ကိုမကိုကြလားသင်ရတယ်ဟုတ်ပြီဒါတော့ခေါ်ရပရမတ်တရားပရမတ်တရားဆိုတာဟုတ်ပြီဒါကိုသိရတယ်ကြာသစ္စာကိုရောရမှာဟုတ်ဘူးတကယ်တရားတွေကတကယ်ဟာတွေကသစ္စာကိုရောတာရှိတယ်လို့ခေါ်ရတာရှိနေတာတကယ်တော့မရှိဘူး ရာတရားသိရဖို့ပရမတတရားရတယ်ဒီလိုဒီလိုမဟုတ်ဘူးတကယ်ဘုရားကဉာဏ်နဲ့စိတ်ကနေမအောင်ကြည့်လို့စိတ်ဟာသိရတာအဲ့ဒါကိုပရမတရားဒါကအောက်ကြီးအပေါ်ကပရမတရားတွေကိုသိတဲ့အခါကျတော့သိတဲ့ဒီလိုသိတဲ့အချက်တွေနဲ့သိတဲ့လို့သိတဲ့ရတယ်။နောက်တစ်ချက်ကလက်ထမနောက်တစ်ချက်ကရာသနောက်တစ်ချက်ကပုပ္ပတ္တ แล้วก็รีพโคตรปฏาบัตินีเเ็งและพนาเซดาตัวเองกูกันเซดาว่าเออการลาห้าบ้านห้าบ้านเออห้าบ้านเราเออปรมาภาริยากูกันเซดาว่าแล้วบ้านเราปรมาภาริยาเด็นของเาเด็นของเราอย่าหาบ้านเลยมันติดตาบอด ဘာသာစကားဆောင်းဆိုဘာသာကြောင့်ဖိတ်ဆောင်တယ်အဲ့ဒီလိုပဲဆောင်းဆိုဘာသာတွေပြောလို့မတွေ့တဲ့ပုဂ္ဂိုလ်ဆောင်းဆိုပြောလို့အဲ့ဒါတူတာဘာသာကလည်းသိတာလည်းကသူ့ပတ်ထားဆိုတာသူ့ကိုရဲ့မြန်မာခေါ်လာပုံအတွေ့ရအဲဒီသမတ်တရားဒီလိုကိုမြန်မာခေါ်လာပုံအတွေ့ရဘာသူ့ပတ်ထားဘာသာဆိုတာ เป็นารรมชาติยาทุกคนเนี่ยทำนิจจังจังจังใจนี้ยังไงยา้หนึ่งคนเลยนิจจังจังถ้าเป็นธรรมชาตินี่เป็นอะไรเดี๋ยวพาใจไปละหรือว่าธรรมชาติธรรมชาติจังบาลานี่เป็นธรรมะต้ัวเป็นธรรมะราตังบาลานี่ราตังทุกอย่างเป็นธรรมะทั้งสิ้น ปัญญาตาสุสุปตาทานัาตระสุสุปัฏฐานยังไม่ปัจเจราบทแา้ากาอุตาปตฏทานัา ကြောင့်အလားပူဇော်တတ်သည်အာယုသင်္ကတဝေသူတို့ကလက္ခဏာကိုပြောတာဒီလိုဒီလိုလက္ခဏာလားဒီလိုလက္ခဏာကောင်းကောင်းအလားပူဇော်တတ်သည်ဒီမှာသိသွားတယ်ပုဒ္ဒနာပုဒ္ဒနာကသိသွားတယ်ဆိုတာသင်လို့ရှိတယ် တာရိကပုဂ္ဂိုလ်ကပဒါနပုဂ္ဂိုလ်ကလည်းသမေးကြည့်တယ်။သိသွားတယ်ဆိုတာတကယ်ကိုသိလာသွားတာကိုလည်းပဲသိသွားတယ်လို့ခေါ်တယ်။တကယ်သိလာမသွားတယ်လည်းပဲဒီအတိုင်းဟောမှာသူဟာပဒါနအသက်အစာအကျိုးအမှုအထောက်ဖြစ်နေလို့ဆိုရင်လည်းသူ့ကိုသိတာဥပ္ပဒေကောင်းတာလို့ခေါ်တယ်။ဒီကောင်ကသိတာလို့ခေါ်တယ် าเขาไม่รู้อะไรอย่างเงี้ยอย่างเงี้ยไม่รู้ได้ยังไงมาโดยแค่ดูแลผู้ฟังไปแล้วโดยแค่ดูแลผู้ฟังไปโดี๋ยวหายใจแล้ะยังไงยังไงได้ผู้หลังผูยใหญ่ผู้เล็กเนี่ยยังไงยังหายใจละเนี่ยดูแลผู้ใหญ่ผู้เล็กบ้างกับู้ใหญ่ผู้เล็กเราอยากไปดูดูแลเป็นเป็นระยะการเป็นระยะการระยะการดูแลเป็นตามมาเชื่อดูแลเราตามมาเชื่อเนี่ยเขาเดือดละเวลาผู้ว่าเนี่ยตามมาเนี่ยได้แค่ผู้ฟังอาจจะดูแล รู้ว่าอุปานาไอ้รจ้าโบเอาเข้ามาใจเบใจเบดาราอุปาเวลานะครับใจเบอุปาเวลาเวลาเขาบ้านอยู่ในระดับที่ใจเบื่ยคือคือคือคือทำคือแรกเลยคือผมต้องคือมันมาต้องคือเลอแล้คือทำคือแรกเลอาจารย์คือเวลาละแต่เวลอเวลาเขาจะมาเลยเขาไม่ได้เชี่ออะไรเขาไม่ได้เชื่ออะไรเลยเออเชื่อแล้เชื่อเนี่ ကြာတာကဥပမာပဲကြာတယ်ကြာတယ်အဲ့ဒါဆိုတော့ဒီလိုတဲ့အခါကျတော့ဒီလိုကကြာတယ်ဒါကတော့တဲ့ကိုဒီကသွားတဲ့ကိုယ်ရဲ့ပါရိသပုဒ်ကမှာအဲ့ဒါကတော့တဲ့ကိုယ်ရဲ့ပါရိသပုဒ်ကမှာသာသနာ့ပြောတဲ့ပြတ်တဲ့နေရာမျိုးတွေပို့လို့တဲ့ဥပမာပုဒ်ကဒီလိုတဲ့ဥပမာပုဒ်ကတော့ပုဒ်ကမှာဒါကပုဒ်ကမှာအကျိုးဆက်အဆက်အစားဘုရားဘာသာတွေနဲ့ပြောတာ ဒီလိုပြလာတဲ့ပုံအဲ့ဒါကိုတော့ပုံမှန်ပါပဲ။ဒါဒီနေရာမှာလည်းစိတ်ဟာစိတ်ဓာတ်ရှိတယ်ဆိုလို့လည်းစိတ်ဓာတ်ဆိုတာအာရုံနဲ့ဆိုတာတောင်းပြီးပြောတာလဲဆိုတော့စိတ်တဲ့ပုံကိုတောင်းပြောတာ။ उपकरा ये बेपरे मनाधिकारा वेदना पुण्या वेदना वेदरा ये बेप्रिया मनाधिकारा အဲ့ဒီဆောက်တာတရက်ကျဘာလို့လဲမတင်ရတဲ့စိတ်ကလေးဖြစ်လာတယ်ပြောတာပါကြာခင်ဗျားရဲ့စိတ်ကပြောပြတယ်ဖတ်တာကအာရုံနဲ့တွေ့လိုက်တာပါပဲအဲ့ဒါပြောတာ างร้อนเราเลยคือไม่เลยมาอันเดียบางเลยด้วยอะไรแบบนั้นที่เราทำเลยทำอะไรเลยแต่ว่าทำอะไรที่เราทำเลยอาการเลยทำแล้ไถ้าที่จะที่จะมองหายใจต้องแบบคือแบบอะไร နောက်နောက်ဆက်တဲ့ဆက်ဆက်တဲ့ကကြာကောင်းတာဆိုတာကိုကြားတာမလဲအဲဆိုတော့ကတူပဲတူကပါတူပဲနဲ့တူလုံးကပါတူလုံးနဲ့ဒါတွေတက်ပြီးနောက်ဆုံးဆိုဆက်တွေရတယ်တော့တာပေါ့အခုနေနေရတာအကြကြတော့ကတော့အတန်နဲ့တူလိုက်တယ်အတန်နဲ့မှတ်လိုက်တယ်အဲခံစားမှုတွေပြလိုက်တယ်မထင်ကြဘူးကောင်းတယ်မကောင်းတယ်မထင်ကြဘူးအဲ့တော့ဖတ်ထားလိုက်တာကပုံလားခံစားလိုက်တာကဝေဒနာတခါ အဲ့ဒီဝင်လာတဲ့ဝင်ပြအောင်ကိုယ်ကိုယ်ကိုယ်နဲ့စိတ်စိတ်ကတက်ကြတဲ့သဘောတက်ကြတဲ့စိတ်ကလေးထပ်တာနဲ့စိတ်ကလေးတက်ကြတဲ့စိတ်ကလေးထပ်တာနဲ့စိတ်ကလေးအဲ့ဒါကိုစေတနာကိုရလာကလောက်ခေါ်တယ်လို့ဒီလိုခေါ်တယ်အမှန်တကယ်တက်ကြဆက်တာနဲ့ဒီလိုစိတ်ကလေးဘုရားဘုရားတေသက်ကတာအဲ့ဒီအတန်လေးကစိတ်ကလေးခဏကပြီးလိုက်တာ ပေးနေတာဟာဥပဒေလားဒါအဲ့ဒီစိတ်အပြည့်တွေအဲ့ဒီစိတ်အဲ့ဒီအပေါ်မှာဖြစ်တဲ့စိတ်ပြည့်စုံမလားဘုသောတာမကုန်ကိုပြည့်စုံမလားဒီတော့ဘယ်လိုခါရဘုရားဆောင်ရပါအောင်တောင်းကြောက်ပေးတဲ့စိတ်ပဲဆိုတဲ့ဒီကုအဲဒီကုပဲဖြစ်တယ်စိတ်ပဲရင်းတဲ့ဘယ်လိုခါလဲ ဒီလိုပဲ။ဒါအဲ့ဒီစိတ်ဟာဒီအပိုင်းကိုအာရုံမကြည့်ရင်ကြာမလား။ကြာတယ်တော့အာရုံကြည့်တဲ့သဘောဒီပါ။အာရုံကြည့်တဲ့သဘောကိုမနာတာရခေါ်တယ်။ သေနာယသက္ကတာဘုဒ္ဓမရိယာမနတိတာရောဟုတ်က ဒ္ဓသာသာရဏစေတသိက်ကိုခေါ်တယ်။ဒီလိုက်တာနော်။သဗ္ဗဒေဇာသာသာရဏသာသာရဏဆိုထုတ်ပါလား။သဗ္ဗအလုံးစုံသောဒေဇာစေတသိက်နဲ့သာသာရဏထုတ်ပါသောစေတသိက်။အလုံးစုံသောစေတသိက်နဲ့ထုတ်ပါတဲ့စေတသိက်ဆိုတာစိတ်ဖြစ်တိုင်းပါတဲ့စေတသိက်ညာတဲ့သိရခေါ်ညာ။ဒါပြောတာ။ဒါအရင်ကပြောရအောင်နော်။ အသိကြည့်ရသေးရဲ့ငါမနဲ့လည်းတော့ဟိုစိတ်တိုင်းနဲ့သက်ခံတော့သဗ္ဗစိတ်တပါဒရဏစေတသိက်ခုနှစ်ပါးဆိုပြီးမှာစိတ်တိုင်းနဲ့သက်ခံတော့သဗ္ဗစိတ်တပါဒရဏ ပေတဲ့တိတ်ခဏပါဆိုဒီမှာစိတ်တိုင်းနဲ့ဆက်ဆံတော့သဗ္ဗစိတ်သာသာရဏပေတဲ့တိတ်ခဏပါဆိုဒီမှာဒါကမှ မနသိတာရာဖတ်တာဝေဒနာပညာသေတနာဧကတရာဒီဝိပိတရေမနသိတာရာတွေဖြစ်ပါသည်ဖတ်တာဝေဒနာပညာသေတနာဧကတရာ ဒီနေ့ပိတ်တယ်မနာတိကာရရဲ့ဖြစ်ပါသည်သာသာဝေနာသင်္ညာေတနာဧကတရာဒီနေ့ပိတ်တယ်မနာတိကာရရဲ့ဖြစ်ပါသည် တနာကသိတော်မှုတိုက်တော်မှုနိုးတော်မှုနိုးတော်မှုချွာပေးမှုဒီမှာဆိုတာချွာပေးတာဒီလိုအလုပ်တစ်ခုလုပ်ကြအောင်ချွာပေးတာအဲ့ဒါစေတနာဒါဟုတ်ကဲ့နိုးတော်နဲ့တိုက်တော်နဲ့ပြောရဒီကကရာဒီနေတာအာယုတစ်ခုရဲ့ပုံမှာဒီနေတာဒီတဲ့တဲ့မနတိကာရာ အာယုပြုမှုဟုတ်ကလားဒါစိတ်လေးကသက္ကနာအာယုသိရတယ်နဲ့အဲ့ဒီအပေါ်ခုနကလည်းသက္ကနာတခါတည်းတမ်းပြီးအတူတူဖြစ်တာဒီမှာလည်းပဲအဲ့ဒီစိတ်ကြတာအပံမဲလို့သိမသေးဘူးအဆင်းမဲလို့သိမသေးဘူးအမှန်မဲလို့သိမသေးဘူးခံစားရတာခံစားလို့ရမှာမှတ်သားတာကမှတ်သားလို့ရမှာ အာယုံမှာရှိလို့ရမရဘူးအဲဒီလိုမျိုးကသိလိုက်ပါပဲအဲဒီကျန်တဲ့ခဏပါလားဖြစ်လာအဲ့ဒါကြောင့်မို့သူကအရင်ဖြစ်တာတော့မဟုတ်ဘူးသူကသွားပြီးတော့ဖြစ်နေတာတော့မဟုတ်ဘူးဒီပြတဲ့ခဏကနောက်ကလိုက်ပြီးဖြစ်နေတာဖြစ်ရတာတော့မဟုတ်ဘူးတရားမှန်သောဖြစ်လိုက်တာပဲဖြစ်လိုက်တယ်လည်းပဲဗရဏအချုပ်ကဘယ်လိုဖြစ်နေလဲဆိုတော့ ဘာကြောင့်လဲဆိုတော့ဗဒာနာပုဂ္ဂိုလ်ကမှာဗဒာနာအချုပ်ဦးစီးကောင်းဆောင်အနေနဲ့ဖြည့်သွားတယ်လို့ခေါ်ရတယ်။အဖြည့်သွားတယ်ဆိုတော့စိတ်ဓာတ်အရင်ဖြစ်ပြီးမှစိတ်တိတ်တွေကနောက်လိုက်ဖြည့်ရတယ်ဆိုတော့အရင်ရောဖတ်တယ်ဆိုလို့တော့ဒီနေရာနဲ့ဆိုရဒေမမာရတံစေဘာတတသိနာရှိဤပတိတန္နာနာပစ္စုပတနာရှိစိတ်နဲ့တတ္တရဲ့စိတ်တတ်တဲ့ဘောရဲ့ယောဂီရဲ့ညာအထာဟုတ်လား ကိုအာယုံသိရောသဘောရှိသည်ကောင်းဆောင်အလားရှိရှိသွားတတ်သည်အာယုံသိရောသဘောရှိသည်ကောင်းဆောင်အလားရှိသွားတတ်သည် สึกเมื่อว่าจิตตปีดีรู้สึกเมื่อว่าจิตตปีดีนับเป็นยังนับเป็นนางเลือกนับเป็นยังนับเป็นรู้สึกเมื่อว่าจิตตปีดี နာယမတဲ့ကြောင့်မတူစေတဘောမှန်လို့ရယောဂီဒီစိတ်နဲ့စဖြစ်တတ်သေးသည်နာယမတဲ့ကြောင့်မတူစေတဘောမှန်လို့ရယောဂီ စိတ်နဲ့သာဖြစ်တတ်တယ် ဖြစ်စိတ်ကြီးကမှကောင်းတာပါကလားမကောင်းတာပါကလား ဆိုတဲ့ကြည့်ရမှာစိတ်မှာငုံငန်းမှုလည်းမရှိဘူးဒီလိုမှုတရာလည်းမရှိဘူးဒီလိုနဲ့တရာဆိုတဲ့ယုံကြည်မှုယုံကြည်တဲ့အရာတရားတရားဘာသာရဏသုံးပါးယုံကြည်မှုတရာကလာရဲ့စိတ်ဟာကြီးရတယ်ဟောကောက်သွားတယ်ဟုတ်ကဲ့လားဒီလိုမျိုးလေလေကင်းကအာယုံကိုအာယုံပြုပြီးလို့မလွတ်တဲ့အတွက်လေကင်းနဲ့လောဘဝင်လာပြီးဆိုတော့နောက်သွားပြီမကောင်းတော့ဘူး တယ်ဟုတ်လားအဲ့ဒါတော့ကောင်းတဲ့ဒီတဲ့ဒီတဲ့ပိတ်မဲတဲ့ဒီတဲ့ပိတ်ကိုမဝင်လာဘူးဆိုရင်သူဟာရေတဲ့ဟုတ်လားအရာမကြည့်ဘူးရေတဲ့အဲ့ဒါကိုဆောင်းလာတာလေကောင်းလားအဲ့ဒါကြောင့်စိတ်စိတ်တိုင်းပါပြောတော့စိတ်စိတ်တိုင်းပါဆိုတာဒီစိတ်ခုလေးတဲ့ကြောင့်နေတယ်စိတ်ခုလေးကစိတ်ကစိတ်နဲ့ဉာဏ်ရ คือจะเป็นได้ของเราง่ายเลยยามลามยาอลายาอนาเทียนยามโกอาโกลาไปเรื่อยๆเนาะจะรู้มาทาลุมายาเลยอะไรมาเที่ยวในนาเทียละโอ้เนาะว่าแค่กันเลยคือเรื่องสป็นกันเลยเยอเแน่เป็นกันเลยที่ไรที่ว่าอะไร ယုံနဲ့စေတသိက်နဲ့ဝင်လာလို့ရှိရင်ပြီးရတယ်